အခန်းကြီး22အငယ်1မှ14ရှုရီပြည်နှင့်ဣဒရေလပြည်သည်စစ်မတိုက်ဘဲ၃နှစ်နေပြီးမှတတိယနှစ်တွင်ယူဒရှင်မြင်ယောရှဖတ်သည်ဣဒရေလရှင်မြင်ထံသို့လာ၏ဣဒရေလရှင်မြင်ကလည်းဂိလပြည်ယာမုတ်မြို့သည်ငါတို့နိုင်ငံအဝင်ဖြစ်သည်ကိုတင်တို့မသိလောငါတို့သည်ရှုရီရှင်မြင်လက်မှမနှုတ်မယူဘဲငြိမ်သက်စွာ နေကြပြီတကားဟုမိမိကျွန်တို့အားဆို၏ယောရှဖတ်မင်းအားလည်း ဂိလပြည်ရာမုတ်မြို့သို့ငါနှင့်အတူစစ်ချီမည်လောဟု မေးလျင်ယောရှဖတ်ကငါသည်မင်းကြီးကဲ့သို့ဖြစ်၏ငါလူတို့သည်မင်းကြီးလူကဲ့သို့၎င်းငါမြင်းတို့သည်မင်းကြီးမြင်းကဲ့သို့၎င်းဖြစ်ကြ၏ဟုဣဒရေလရှင်မြင်းအားပြန်ပြော၏တဖန်ယောရှဖတ်ကဒါရဖျား၏နှုတ်ပတ်တော်ကိုယနေ့မေးမြန်းပါလော့ဟုဣဒရေလရှင်မြင်းအားဆိုသောဣဒရေလရှင်မြင်းသည်ပရောဖက်၄00တို့ကိုစုဝေးစေပြီးလျှင် ငါသည်ဂိလပြည်ရာမုမြို့သို့စစ်ချီကောင်းသလိုမချီဘဲနေကောင်းသလိုဟုမေးတော့သူတို့ကချီတော်မူပါဒါရဘုရားသည်အရှင်မင်းကြီး၏လက်တော်သို့အတော်မူမည်ဟုလျှောက်ကြ၏ယောရှုပတ်ကလည်းငါတို့မင်းမြန်စရာဒါရဘုရား၏ပရောဖက်တစုံတစ်ပါးမျှမရှိသလိုဟုမေးတော့ဣဒရလရှင်မြင်ကဒါရဘုရားကိုမင်းမြန်ရသော သူတယောက်ဣမလတ်သားမိခါရှိသေး၏တို့ရတွင်ထိုသူကိုငါမုန်း၏ ငါ၌မင်္ဂလာစကားကိုမဟောအမင်္ဂလာစကားကိုသာဟောတတ်သည်ဟုယောရှဖတ်အားဆိုလျင်ယောရှဖတ်ကထိုသို့မင်းကြီးမပြောပါနှင့်ဟု ပြန်ဆို၏ထိုအခါဣတေလရှင်မင်းသည်အရာရှိတယောက်ကိုခေါ်၍ဣမလတာမိခါကိုအလျင်မြန်ခေါ်ခဲ့ဟု မိန်တော်မူ၏ဣတေလရှင်မင်းနှင့်ယူဒရှင်မင်းယောရှဖတ်တို့သည်မင်းမြောက်တစားကိုဝတ်ဆင်လျက်ရှမာရိမျိုးတကားဝဟင်းလင်းသော အရ၌ယာဇပလင်တို့အပေါ်မှထိုင်၍ ပရောဖက်အပေါင်းတို့သည် ရှေ့တော်၌ဟောပြောကြ၏။ခေနာနာသားဇေဒကိသည်သံဦးချိုတို့ကိုလုပ်၍ထာဝရဘုရားမိန့်တော်မူသည်ကား၊ကိုယ်တော်သည်ရှုရိလူတို့ကိုမဖျက်ဆီးမှီတိုင်အောင်ဤဦးချိုနှင့်တိုးရမည်ဟုမိန့်တော်မူကြောင်းကိုဆင့်ဆို၏။ပရောဖက်အပေါင်းတို့ကလည်း၊ဂိလဒ်ပြည်ရာမုတ်မြို့သို့စစ်ချီ၍အောင်တော်မူပါ။ထာဝရဘုရားသည်အရှင်မင်းကြီး၏လက်တော်သို့အပ်တော်မူမည်ဟုပရောဖက်ပြု၍ဟောကြ၏။ မိခါကိုခေါ်သောတမန်ကပရောဖက်အပေါင်းတို့သည် မင်္ဂလာစကားကိုသာ ရှင်မြင်အားတည်ညွတ်ကြီးဟောကြ၏ကိုရိုလည်းသူတို့ဟောကြသည့်ဤသူမင်္ဂလာစကားကိုသာဟောတော်မူပါဟုဆိုလျင်မိခါကဒါဝရဖျားအသက်ရှင်တော်မူသည့်အတိုင်းဒါဝရဖျားမိန်တော်မူသောစကားကိုသာငါပြန်ပြောရမည်ဟုဆို၏အငယ်၅မှ၁၉ ရှင်မြင်းထံသို့ရောက်သောအခါရှင်မြင်းကအချင်းမိခါငါတို့သည်ဂိလပြည် ရာမုတ်မြို့သို့စစ်ချီကောင်းသလိုမချီဘဲနေကောင်းသလိုဟုမေးလျင်မိခါကစစ်ချီ၍အောင်တော်မူပါဒါဝရဘုရားသည်အရှင်မင်းကြီးလက်တော်သို့အတော်မူမည်ဟုပြန်လျှောက်၏ရှင်မင်းကလည်းမှန်သောစကားမှတပါအခြားသောစကားကိုဒါဝရဘုရားအခွင့်နှင့်တင်းသည်ငါအားမဟောမည်အကြောင်းငါသည်ဘယ်နှချိန်တိုင်အောင်တင်းအားအချိန်ပေးရမည်နည်းဟုမေးတော်မိခါကဣဒရေလအမျိုးသားအပေါင်းတို့သည်တိုးနှိမ်မရှိသောတိုးကဲ့သို့ တောင်များပေါ်မှာအရရက်ကွဲပြားလျက်ရှိကြသည်ကိုငါမြင်ပြီးဒါရဘုရားကလည်းဤသူအပေါင်းတို့သည်အရှင်မရှိသောကြောင့်အတီးတီကိုနေရာသို့ ပြန်ကြပါလေစေဟုမိန်တော်မူကြောင်းကိုလျှောက်ဆို၏ဤဒေလရှင်မင်းကလည်းသူသည်ငါ၌မင်္ဂလာစကားကိုမဟောအမင်္ဂလာစကားကိုသာဟောတတ်သည်ဟုမင်းကြီးအားငါမပြောသလိုဟုယောရှပအားဆို၏မိခါကလည်းတို့ဖြစ်၍ဒါရဘုရား၏အမိန်တော်ကိုနားတောင်ပါ ထာဝရဘုရားသည်ပလ္လင်တော်ပေါ်မှာထိုင်တော်မူသည်ကို၎င်း၊ကောင်းကင်ဗိုလ်ခြေအပေါင်းတို့သည်လက်ျာတော်ဘက်၊လက်ဝဲတော်ဘက်၌ရပ်နေကြသည်ကို၎င်းငါမြင်ပြီ။20ထာဝရဘုရားကလည်း၊အာဟပ်သည်ဂိလဒ်ပြည်ရာမုတ်မြို့သို့စစ်ချီ၍ဆုံးစေခြင်းငှါအဘယ်သူသွေးဆောင်မည်နည်းဟု မေးတော်မူလျှင် အချံရံတို့သည်တယောက်တနည်းစီ ပြန်လျှောက်ကြ၏တပံဝိညာဉ်တပန်းသည်လာ၍ဒါဝရဖျားရှေ့တော်၌ရက်လျက်အကျွန်ုပ်သွေးဆောင်ပါမည်ဟုလျှောက်လျင်ဒါဝရဖျားကအဘယ်သို့သွေးဆောင်မည်နည်းဟု မေးတော်မူသောအကျွန်ုပ်တွား၍ထိုမင်းကြီးပရောဖက်အပေါင်းတို့အထဲမှမှုသာစကားကို ပြောတတ်သောစိတ်ဝိညာဉ်ဖြစ်ပါမည်ဟု ပြန်လျှောက်တော်တင်သည်တွေးဆောင်၍နိုင်လိမ့်မည်ထိုတို့တွား၍ပြုလော့ဟုမိန်တော်မူ၏ သို့ဖြစ်၍ထာဝရဘုရားသည်မှုသာစကားကိုပြောတတ်သောစိတ်ဝိညာဉ်ကိုမင်းကြီးပရောဖက်အပေါင်းတို့၌တွင်းတော်မူပြီးမင်းကြီးအမှုမှာအမင်္ဂလာစကားကိုပြောတော်မူပြီးဟုဟောလေ၏ထိုအခါခေနနာဤသားဇေဒကိသည်ချင်းလာ၍မိခာဤပါကိုပုတ်လျက်ဒါဝရဖျားဤဝိညာဉ်တော်သည်တင်နှင့်နှုတ်ဆက်ခြင်းကအဘယ်လမ်းဖြင့်ငါမှထွက်တော်မူသည်ဟုမေးလျင်မိခာကတင်သည်ပုံးဆောင်၍ နေခြင်းဟံအတွင်းခန်းတဲ့သို့ဝင်သောနေ့၌တင်မြင်လိမ့်မည်ဟုဆို၏ဤဒေလရှင်မြင်ကမိခါကိုမြို့ဝန်မင်းအာမုန်ထံသားတော်ယောရှထံသို့ယူသွား၍ဤသူကိုထောင်ထဲမှလှောင်ထားကြငါသည်ငြိမ်ဝတ်စွာပြန်၍မလာမီတိုင်အောင်ဆင်းရဲစွာစားတော့စေဟုအမိန်တော်ရှိကြောင်းကိုဆင့်ဆိုတော်ဟုစီရင်၏ မိခါကလည်းမင်းကြီးသည်ငြိမ်ဝတ်စွာ ပြန်လာရလျင်ဒါဝရဘုရားသည်ငါအားဖြင့်မိန်တော်မမူအိုလူများအပေါင်းတို့နားထောင်ကြလော့ဟုဆို၏အငယ်29မှ40ထိုတို့ဣဒရေလရှင်မြင်းနှင့်ယူဒရှင်မြင်းယောရှပတ်တို့သည်ဂိလန်ပြည်ရာမုမြို့သို့စစ်ချီကြ၏ဣဒရေလရှင်မြင်းကငါသည်ခြားနာသောအရန်ကိုဆောင်၍စစ်ပွဲထဲသို့ဝင်မည်မင်းကြီးမူကား မင်းမြောက်တစားကိုဝတ်ဆင်ပါလော့ဟုယောရှဖတ်အားဆိုပြီးမှဣဒရေလရှင်မြင်းသည်ခြားနာသောအယံကိုဆောင်လျက်စစ်ပွဲထဲသို့ဝင်၏ရှုရိရှင်မြင်းကဣဒရေလရှင်မြင်းမှတပါအခြားသော လူကြီးလူငယ်ကို မတိုက်နှင့်ဟုယထာစီသူရဲ့များကို အုပ်သောဘိုးသုံးချိတ်နှစ်ယောက်တို့ကိုမှားထားနှင့်သောကြောင့်ယထာစီသူရဲ့အုပ်ဘိုးမင်းတို့သည်ယောရှဖတ်ကိုမြင်သောအခါအကယ်စင်စစ်ထိုသူသည်ဣဒရေလရှင်မြင်ဖြစ်လိမ့်မည်ဟုဆိုလျက် သူ့ကိုတိုက်အံ့သောငါလမ်းလွှဲကြ၍ယောရှဖတ်လည်းကြွေးကြော်လေ၏ဤဒေလရှင်မင်းမဟုတ်ကြောင်းကိုယထာစီသူရဲ့အုပ်ဗိုလ်မင်းတို့သည်ရိပ်မိသောအခါမလိုက်ဘဲအခြားသို့ရှောင်သွားကြ၏လူတယောက်သည်မရွယ်ဘဲလေးနှင့်ပြည့်၍ဤဒေလရှင်မင်းကိုတန်ချက်အင်ကြီးအစ်စ်ချမ်းမှ မှန်လေသောငါကိုစစ်ပွဲတဲကလှဲ့၍ထုတ်ဆောင်လော့ငါနာသည်ဟုမိမိယထာတော်ထင်းကိုဆို၏ ထိုနေ့၌တိုး၍တိုက်ကြ၏။ရှင်မြင်းသည်ရှုရီလူတစ်ဖက်တစ်ချက်၌ယထာတော်ထဲမှလူကိုမှီ၍ထိုင်နေ၏။ညဥ်ဥရ၌အသက်တော်ကုန်၏။ထိခိုက်ရာအနာမှအသွေးသည်ယထာထဲသို့ယို၏။လူအပေါင်းတို့ ကိုနေသောမြို့ပြည်သို့ပြန်သွားကြဟုနေဝင်သောအခါတတပ်လုံးကိုကြွေးကြော်လေ၏။ထိုသို့ရှင်ဘုရင်သေ၍ရှမာရိမြို့သို့ရောက်သဖြင့်သင်္ဂြိုဟ်ခြင်းကိုခံရ၏။ရထားတော်နှင့် လက်နက်တော်ကိုရှမာရိမြို့ရေကန်၌ဆေးသဖြင့်၊ထာဝရဘုရားမိန့်တော်မူသောစကားနှင့်အညီခွေးတို့သည်အသွေးကိုလျက်ကြ၏။အာဟပ်ပြုမူသောအမှုအရာကြွင်းလေသမျှတို့နှင့် တိဆောက်သောဆင်စွင်နှံပြုစုသောမြို့တို့သည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏အာဟပ်သည်ဘိုးဘေတို့နှင့်အိပ်ပျော်၍သားတော်အာကစီသည်ခမည်းတော်အရာ၌နန်းထိုင်၏အငယ်51မှ53ဣဒရေလရှင်မြင်အာဟပ်နန်းဆန်၄နှစ်တွင် အာတတယောရှဖတ်သည်အသက်35နှစ်ရှိသောယူဒနိုင်ငံကိုအစိုးရ၍ယေရုရှလင်မြို့၌25နှစ်စိုးစံလေ၏ မေရောက ရှိလခိတမီအဇုဘအမိရှိ၏ထိုမင်းသည်ခမည်းတော်အာတလိုက်သောလမ်းကိုမလွှဲအကုံစင်လိုက်၍ထာဝရဘုရားရှေ့တော်၌ဖြောက်မှတ်သောအကျင့်ကိုသာကျင့်၏တို့ရတွင်မြင်သောအရက်တို့ကိုမပယ်ရှားသောကြောင့်လူတို့သည်ထိုအရက်တို့၌ရစ်ပူဇော်၍နန္တာဘောင်းကိုမိရှို့ကြ၏ယောရှဖတ်မင်းသည်ဣဒရေလရှင်ဘီနှင့်စစ်မတိုက်မိတ္တဟာယဖွဲ့လေ၏ယောရှဖတ်ပြုမှုသောအမှုရာ ကျွင်းလေသမျှတို့နှင့်တကိုးကြီးခြင်းစစ်တိုက်ခြင်းအရာတို့သည်ယူဒရာဇဝင်၌ရေးထားလျက်ရှိ၏ခမည်းတော်အာသလက်ထက်၌ကြံကျွင်းသေးသောယောက်ျားအလိုတို့လိုက်တတ်သော မိမရှာတို့ကိုပြည်တော်မှတုတ်တင်ပယ်ရှင်းလေ၏ထိုကာလအေဒုံပြည်၌ရှင်မြင်မရှိ၏ ယုဒရှင်ဘုရင်ခန့်ထားသောမြို့ဝန်မင်းစီရင်ရ၏။ယောရှဖတ်သည် အောဖိရပြည်သို့ဆေလွတ်၍ရွှေကိုယူစေခြင်းဟံတာရှုသင်္ဘောတို့ကိုအေးစယုံဂါဘာမြို့မှတည်၏။အာဟပ်သားအာခစီက ငါ့ကျွန်တို့သည်မင်းကြီးကျွန်တို့နှင့်သင်္ဘောစီးပါစေဟုယောရှဖတ်၌အခွင့်တောင်း၍ယောရှဖတ်သည် အခွင့်ပေး၏။သို့သော်လည်းသင်္ဘောတို့သည်ဧဇယုန်ဂါဗမြို့မှာကျိုးပဲ့သောကြောင့်၊ဩဖိရမြို့သို့မသွားရ။ယောရှဖတ်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍၊သူတို့နှင့်အတူအဘဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကိုခံလေ၏။သားတော်ယဟောရံသည်ခမည်းတော်အရာ၌နန်းထိုင်၏။ ယုဒဘုရင်ယောရှဖတ်နန်းဆန်16နှစ်တွင်အာဟပ်သားအာကစီသည်ရှမာရိမြို့၌မင်းပြု၍ဣဒရလနိုင်ငံကို နှစ်နှစ်ဆိုးဆန်၏ထိုမင်းသည်သာရဖျားရှေ့တော်၌ဒုစရိုက်ကိုပြု၍မိဘလိုက်သောလမ်းဣဒရလမြို့ကိုပြစ်မှားစေသော နေပတ်၏သားယေရောဗုံလိုက်သောလမ်းသို့လိုက်လေ၏ဘာလဖျားကိုဝတ်ပြုကိုးကွယ်၍ အဖကျင့်လေသမျှအတိုင်းဣဒေလမျိုး၏ဘုရားသခင်သာရဘုရား၏အမျက်တော်ကိုနှိုးဆော်သည်ဓမ္မရာဇဝင် တတ္တရဆောင်ပြည်၏